ခန်းကြီးကိုအငယ်1မှ9ရှောလမုန်သည်ဗိမာန်တော်နှင့်နန်းတော်ကိုလက်ဆက်တပ်၍မိမိအလိုဆန္ဒရှိသမျှပြည့်စုံသောအခါဒါရဖျားသည်ဂိဘုံမြို့၌ထင်ရှားတော်မူသည်ကဲ့သို့ဒုတိယအကြိမ်၌ထင်ရှားတော်မူလျက်တင်းဒီငါရှိမှဆူတောင်းပတနာပြုသောစကားကိုငါကြားပြီးတင်တိဆောက်သောဤအိမ်ကိုငါတန်ရှင်းစေ၍ငါနာမကိုအစဉ် တည်စေမည်အစင်ငါကြည့်ရှုလျက်နှလုံးဆွဲလန်းလျက်နေမည်တင်ဒီငါမှားထားသမျှကိုပြု၍ငါစီရင်ထုံးဖွဲ့ချက်တို့ကိုစောင့်ရှောက်ခြင်းကတင့်အဖဒဝိကဲ့သို့ ဖြောင့်မတ်စုံလင်သောစိတ်တော်နှင့်ငါရှိမှကျင့်နေလျင်ဣဒရလနိုင်ငံ၏ယာဇပလင်ပေါ်မှထိုင်ရသောတင်ဤအမျိုးမင်းယိုမပြတ်ရဟုတင့်အဖဒဝိအားငါဂရိရှိသည့်အတိုင်း သင်ထိုင်ရသောဣဒရေလနိုင်ငံ၏ရာဇပလင်ကို အစဉ်ငါတည်စေမည်။သို့မဟုတ်သင်နှင့်သင်၏သားမြေးတို့သည်ငါနောက်သို့မလိုက်လမ်းလွဲလျက်ငါမှထားသောစီရင်ထုံးဖွဲ့ချက်တို့ကိုမဆောင်အခြားတစ်ပါးသောဖျားထံသို့တွား၍ဝတ်ပြုကိုးကွယ်လျင်ဣဒရေလအမျိုးကိုငါပေးသောပြည်မှငါပယ်ဖြတ်မည်။ငါနာမအဖို့ငါတန်ရှင်းစေသော ဤအိမ်တော်ကိုငါမျက်မှောက်မှပယ်ရှားမည်ဣဒရလအမျိုးသည်လည်းတပန်းမျိုးသားတို့တွင် ပုံခိုင်းရာကဲ့ရဲ့ရာဖြစ်ရလိမ့်မည်အရမြင့်သောဤအိမ်တော်ကိုလည်းလမ်း၌လျှောက်သွားသော သူအပေါင်းတို့သည်အံ့ဩ၍သာရဖျားသည်ဤပြည်နှင့်ဤအိမ်ကိုအဘဲကြောင့်ဤတို့ပြုတော်မူသည်ဟုကဲ့ရဲ့တံကိုပြုလေတယောက်မေးမြန်းတော်တယောက်က သူတို့၏ဘိုးဘေးများကိုအေဂရုပြည်မှနှုတ်ဆောင်သောသူတို့၏ဘုရားသခင်သာရဘုရားကိုသူတို့သည်စွန့်၍အခြားတစ်ပါးသောဘုရားကိုမှီဝဲလျက်ဝုပြုကိုးခွေကြသောကြောင့်ဒါရဘုရားသည်ဤအမှုအလုံးစုံကို ရောက်စေတော်မူကြောင်းကို ပြန်ပြောလိမ့်မည်ဟုမိန်တော်မူ၏အငယ်တဆမစကူရှောလမုန်သည်ဗိမာန်တော်နှင့်နန်းတော်ဒီဟုသောအိမ်တော်နှဆောင်ကိုတိဆောက်၍အနှစ်20စေသောအခါ တုရုမင်းကြီးဟိရန်သည်ရှောလမုန်လိုချင်သမျှအတိုင်းအာရစ်တသားထင်းယူတသားနှင့်ရွှေအခွက်120ကို ပေးနှင့်သည်ဖြစ်၍ရှောလမုန်မင်းကြီးသည်ဂါလိလဲပြည်၌မြို့20ကိုဟိရန်မင်းကြီးအားပေး၏ရှောလမုန်ပေးသောမြို့တို့ကိုဟိရန်သည်တုရုမြို့မှလာ၍ကြီးရှုသောအခါအာမယငန်းကြီးငန်းအားပေးသောမြို့တို့သည်အဘယ်သို့သောမြို့နည်းဟုဆိုလျက် ထိုအရက်ကိုကာဗုလဟူ၍ယနေ့တိုင်အောင်သမုတ်တည်း။ရှောလမုန်မင်းကြီးသည်ငွေခွဲရသော အကြောင်းဟူမူကား၊ဗိမာန်တော်၊နန်းတော်၊မိလ္လောမြို့၊ယေရုရှလင်မြို့၊ဟာဇော်မြို့၊မေဂိဒ္ဒေါမြို့၊ဂေဇာမြို့တို့ကိုတည်ဆောက်ခြင်းငှါငွေခွဲရသတည်း။ဂေဇာမြို့ကိုကား၊အဲဂုတ္တုဖာရောဘုရင်သည်စစ်ချီ၍တိုက်ယူမီးရှို့သဖြင့် မြို့သားခန္နီလူတို့ကိုလှုပ်ကြံပြီးမှမိမိသမီးရှောလမုန်ဤခင်မွန်းအားလက်ဆောင် ပေးနှင့်လေပြီးတို့ဖြစ်၍ဂေဇာမြို့ကိုရှောလမုန်တည်လေ၏ထိုမှတပါအောက်ဘေတော်ယုံမြို့ဗာလက်မြို့တောအရပြည်ထဲမှတာဒမောမြို့တို့ကိုလည်းတည်လေ၏ဗန္ဒာတော်တူထားသောမြို့များယထာတော်ထိန်သောမြို့များ မြင်းတော်ကျွေးသောမြို့များယေရုရှလင်မြို့ပတ်လေလေဗနုန်တောင်ပေါ်နိုင်ငံတော်အရရ၌တည်ကျင်သောမြို့များတို့ကိုလည်းတည်လေ၏အငယ်20မှ28ဤဒေလာမျိုးသားအကုန်စင်မပြည့်စည်နိုင်သောကြောင့်ပြည်တော်၌ကြံ့ကျွင်းသောတပားမျိုးသားအာမောရိဟိတိဖေရစီဟိဝိယေဗုတိအမျိုးအနွယ်တန်းစဉ်မြေဆက်အပေါင်းတို့ကို ရှောလမုန်သည်ယနေ့တိုင်အောင်လူခွဲ၍ကျွန်ခံစေ၏ဣဒေလအမျိုးသားတို့ကိုကားရှောလမုန်သည်ကျွန်မခံစေစစ်သူရဲ့အမှုတော်ဆောင်မူမတ်စစ်ကဲယထာတော်အုပ်မြင်းတော်အုပ်အရာ၌ခံထားတော်မူ၏တိဆောက်ခြင်းအမှုတော်ကိုစီရင်သောသူအမှုတော်အုပ်950ရှိ၏ဖာရောရှင်မြင်းဤသမီးတော်သည်ဒါဝိဒ်မြို့မှထွက်၍ သူ့အဖို့ရှောလမုန်တိဆောက်သောနန်းတော်သို့ ပြောင်းပြီးမှရှောလမုန်သည်မိလောမျိုးကို ပြုပြင်လေ၏ဒါဝရဖျားဖို့တည်သောရစ်ပလင်ပေါ်မှာမိရှုရရစ်တို့ကိုတစ်နှစ်တစ်နှစ်လင်သုံးချိန်ပူဇော်၍ဒါဝရဖျားရှေ့တော်၌ရှိသောရစ်ပလင်ပေါ်မှာနန္တာဘောင်းကိုမိရှုသည်ဖြင့်အိမ်တော်ကို လက်ဆက်တတ်လေ၏တဖန်ရှောလမုန်မင်းကြီးသည်အေရုံပင်လေကမ်းနား၌ ဧလုံမြို့နှင့်နီးစပ်သောဧစယုံဂါဗံမြို့မှသင်္ဘောတို့ကိုတီလုပ်၏ပင်လေကူးသောမှုကိုနားလေသောမိမိကျွန်သင်္ဘောသားတို့ကို ဟိရန်မင်းသည် ထိုသင်္ဘောပေါ်မှာရှောလမုန်၏လူတို့နှင့်အတူစီးစေ၏သူတို့သည် အောဖိရမြို့သို့တွား၍ရွှေအခွက်420ကိုရှောလမုန်မိကြီးထံသို့ဆောင်ခဲ့ကြ၏